ပရိတ်ကြီးရွတ်ဖတ်နီးနဲ့ပရိတ်ကြီးအတိဘယ်အတင့်အတင့်ပေါ့လေတိတ်တိတ်အကျယ်ကြီးမဟုတ်ပြီမလို့ပရိတ်ကြီးရဲ့အတိဘယ်အတင့်အတင့်သိအောင်ဆိုပြီးတော့စခဲ့တယ်နော်အဲ့တော့ပရိတ်ကြီး၁၇တုပ်ရှိရမှာအခုပရိတ်ကြီး၁၇တုပ်ရဲ့ရှေ့ကနေပြီးတော့ဟိုတမန္တာဆက်ကဝါလီတုဆိုတဲ့နတ်ပင်နာတို့ဆိုတော့ တတ်တော်တွေချမ်းသာပါစေလို့ဆုတောင်းပြုတာဆန္ဒပြုတာတို့တွေအဲ့ဒါဟိုနေ့ကဖတ်ပြီးပြီဖတ်ဖတ်နီးတော့ပြီးသွားပြီနော်အဲ့တော့မဟုတ်ဆုံးထီအောင်ဟိုဘာခေါ်လဲအခုနံပါတ်1 2 3လေးရှိတဲ့မှာ6ထီအောင်ဖတ်ပြီးသွားပြီဖတ်ပြီးတဲ့နောက်တခါအဓိပ္ပာယ်နည်းနည်းပြောတယ်အဲ့တော့အဓိပ္ပာယ်ပြောတာတော့၄ပဲပြီးသေးတယ်နော်အဲ့တော့ပထမဒါဘာလဲဆိုရင်ဟိုချက်ကြဝလာမှာရှိတဲ့အာနတ်တွေအကုန်လုံးဒီနေရာကိုလာကြပါမြတ်စွာဘုရားရဲ့ တရားတော်ပရိတရားတော်ကိုနာကြပါလို့ဒီလိုပင့်ဖိတ်တယ်နော်ပင့်ဖိတ်ပြီးတော့မြတ်စွာဘုရားရှိခိုးတယ်ရှိခိုးပြီးတော့တခါထပ်ပြီးတော့တရားမင်းရောပေါ့လေอืมအလုံးသောနတ်တွေကိုပင့်ဖိတ်တယ်အဲ့တော့ပြေးရွတ်တဲ့ခါကျတော့နတ်တွေကိုဖိတ်ဖိတ်ပြီးတော့မှရွတ်တဲ့ထုံးစံရှိတယ်အဲ့တော့အခုနံပါတ်5အနေနဲ့ဆိုရင်တပ်ပိတုစက္ကဝါလေတုယက္ခဒေဝါစဗြဟ္မနောယံအံမေဟိကတံပုံညာ တဗ္ဗတံပတ္တိသာရကံတဗ္ဗေတံအနုမောဒိတဝါတမေဃာသာသနိရတပမာဒရဟိတာဟွန်တုအာရခာတုဝိတေတတောထပ်ပြီးတော့တခါဒီစัจ java လာအားလုံးမှာရှိတဲ့ယက္ခဆိုတဲ့ဘလူတွေနတ်တွေမြမာတွေပေါ့လေအဲ့ဒီမြမာတွေဟာကျွန်ုပ်တို့ပြုတဲ့ကုသိုလ်ကောင်းမှုဒီကုသိုလ်ကောင်းမှုကိုတာဓုတာဓုလို့အနုမောဒနာ ပြုပြီးတော့ကိုတဲ့ သာသနာတော်မှာအညီအညွတ်မွေ့လျော်နေတဲ့ကြည်ညိုနေကြတဲ့ဒီနတ်တွေဟာမေ့လျော်ခြင်းကင်းပြီးတော့ပေါ့လေမမေ့မလျော်ပဲနဲ့ဒီစောင့်ရှောက်ကြပါလို့ဒီလိုနတ်တွေကိုစောင့်ရှောက်ခိုင်းတယ်။အဲဒီမိမိတို့ပြုတဲ့ကုသိုလ်ကောင်းမှုဆိုတော့တရားပရိတ်ရွတ်တဲ့ကုသိုလ်ပရိတ်နာတဲ့ကုသိုလ်ပေါ့လေ။တခြားလည်းပဲမိမိတို့ပြုတဲ့ကုသိုလ်လို့ရှိရင်အဲ့ဒီကုသိုလ်ပေါ့ အဲဒီကုသိုလ်ကောင်းမှုဆိုတာတဲ့တပ္ပတံပတ္တိတာရကံအလုံးစုံသော ပြည့်စုံခြင်းကို ပြုတတ်တယ်တဲ့ဆိုတော့ကောင်းကျိုးချမ်းသာတွေကိုပေးတတ်တယ်လို့ဆိုတာပေါ့လေကောင်းမှုကောင်းမှုကုသိုလ်ဆိုတာကောင်းသောအကျိုးကိုပေးတယ်ဒါကောင်းသောအကျိုးကို ပေးခြင်းလက္ခဏာရှိတဲ့ဘောတရားကိုကောင်းမှုကုသိုလ်လို့ခေါ်တယ် အဲ့ဒီလိုဒီဒီဟိုကတော့ဒီအကုန်လုံးခဏခဏပါနတ်တွေကိုတိုင်တဲနေတာပါပဲနော်ပြီးတော့နောက်နံပါတ်9ကသာသနတ္တသလောကတဝုဒ္ဓိဘဝတုတပ္ပရာသာသနံပိစလောကင်စဒေဝရခန္တုတပ္ပရာတကနတ်တွေကိုစောင့်ရှောက်ဖို့ရန်တိုင်တဲပြန်တယ်သာသနာတော်ဤ၎င်းလောကဤ၎င်းကြီးပွားခြင်း အစဉ်အမြဲဖြစ်ပါစေလို့ဒါဆုတောင်းတာပေါ့လေသာသနာတော်ကိုပြောလောကကိုရောနတ်တွေဟာအမြဲတမ်းစောင့်ရှောက်ကြပါစေတဲ့စောင့်ရှောက်ကြပါလို့နတ်တွေကိုတိုင်တယ်အဲ့တော့သာသနာတော်မှာဘေးရန်တို့ဘာလို့ရှိရင်ပေါ်ပေါက်လာရင်ဒီသာသနာတော်ကိုကြည်ညိုတဲ့နတ်တွေကသူတို့စောင့်ရှောက်နေနေပေါ့လေဘေးရန်မှာဘေးရန်မဖြစ်အောင်အဲလောကမှာလည်းပဲဒီလိုပဲဘေးရန်အန္တရာယ်ဖြစ်မယ်ဆိုရင်သူတို့ တတ်နိုင်သမျှစောင့်ရှောက်နိုင်တယ်ပေါ့အဲဒါကြောင့်မစောင့်ရှောက်ကြပါလို့ဒီလိုတိုင်းတေးတာပေါ့လေတတ္တိဟွန်တုဒုခိတဗ္ဗေပရိဝါရေဟိအတနောအနိကာတုမနာဟွန်တုတဟတဗ္ဗေဟိညာတိပိအာလုံသောနတ်တွေတို့မဟုတ်အာလုံသောတတ္တဝါတွေပေါ့လေမိမိတို့ရဲ့အချွေရန်တွေနဲ့တကွချွေရန်ဆိုတော့တာသမီမိတ်ဆွေစတွေပေါ့လေ ချမ်းသာခြင်းရှိကြပါစေတဲ့အေဥပမရှိကြပါစေနဲ့ဘုံမြောက်ဝန်တာရှိကြပါစေမိမိတို့ရဲ့မိဆွေမျိုးတို့နဲ့တကွလို့ဒီလိုတစ်ခါထပ်ပြီးတော့ဒီဒီဂါထာတွေကအားလုံးဒီကောင်းတာတွေကြီးပဲတတ္တဝါတွေချမ်းသာပါစေလို့နော်မေတ္တာပြုတာရဲ့နတ်တွေစောင့်ရှောက်ပါစေဘေးရန်အန္တရာယ်ကင်းပါစေလို့ဒီလိုဒီဆန္ဒပြုတဲ့စကလုံးတွေကြီးပဲဒီမှာ အဲ့ဒီပြီးတဲ့နောက်ရာဇတောဝါစောရတောဝါစသဖြင့်လာတယ်ရာဇတောဝါနော်မင်းဘေးမှ၎င်းစောရတော်ပါခိုးသူဘေးမှ၎င်းစသည်ဖြင့်ပေါ့လေဒီဘေးရန်အန္တရာယ်ဒီကဒီဘေးရန်အန္တရာယ်ဒီမလာအောင် မကြရောက်အောင်အဆောင်အရှောက်ကိုယူကြပါအဆောင်ရှောက်ကြပါလို့တခါနှတ်တွေကိုထပ်ပြီးတော့ပြောနေပြန်တယ်အထက်ထပ်ပဲဒီမှာတော့ဒီစောင့်ရှောက်ဖို့ပြောနေတာကတော့အဲ့တော့မင်းဘေးဆိုတာမင်းဆိုတာ ကောင်းရင်လည်းပဲတကယ်မိဘလိုပဲပေါ့မကောင်းဘူးဆိုလည်းမင်းမှဘေးဖြစ်တတ်တယ်ပေါ့အဲ့မကောင်းတဲ့မင်းဆိုရင်ဒါကဘေးရန်အန္တရာယ်ဖြစ်တယ်တတ္တဝါတွေဆင်းရဲတယ်သူတို့လက်ထက်မှာကောင်းတဲ့မင်းလက်ထက်မှာဆိုရင်တတ္တဝါတွေချမ်းသာတဲ့တန်တိပြည်သားစီပင်ပြန်ပွားတယ်ပေါ့အဲ့တော့အဲ့လိုမကောင်းတဲ့မင်းဘေးမှကင်းဝေးအောင်စောင့်ရှောက်ပါသောရတော်ပါဆိုခိုးသူဘေးနော်မနုဿတော်ပါဆိုလူဘေးအမနုဿတော်ပါဆိုလူမဟုတ်တဲ့တတ္တဝါဆိုဟိုဘလူတရေတို့ တဆေရိုးပေါ့လေဒါကိုအာမနုဿလို့ခေါ်တယ်အဂိတောဝါမိဘေဥဒကတောဝါယေဘေပိတသတောဝါတခါတဆေပဲခာနုကတောဝါတင့်ကုတ်ပေးတယ်နော်ဒါတော့ကြီးအဲကြီးတွေကတော့ကောင်းတယ်တင့်ကုတ်ပေးကကင်းအောင်နတ်တွေစောင့်ရှောက်ခိုင်းတယ်ဟုတ်လားအမှားတော့ကိုကိုကကြည့်ပြီးတော့တင့်ကုတ်မနှင်းမယုံလှုပ်ဖို့ပေါ့ ကန္တကတော်ဝါဆိုဆူးတဲ့နော်ဆူးမဆူးအောင်လဲသူများအဆောင်ရှောက်ရှောက်နေတယ်နက်ခတ်တတော်ဝါမကောင်းတဲ့နက်ခတ်ပေးပေါ့လေဂျိုတို့နက်ခတ်တူဆိုကောင်းငယ်မှရှိတယ်ဟာဗာဟာလာယာဟုစီးနေတယ်ဟာစနေစီးနေတယ်ဟာနဲ့ပေါ့လေနော်ဇဏပဒရောဂတော်ဝါဆိုတာကတော့ဇဏဘုတ်ဆိုတာကတော့တိုင်းပြည်လို့ဆိုလိုတာပါပဲဒီမှာဖြစ်တတ်တဲ့ယောဂဘေးဆိုတာ epidemic ပေါ့အဲ့တော့ epidemic ဘေးမှာ အတ္တဓမ္မတော်ဝါမကောင်းတဲ့တရားမတူတော်တရားမဟုတ်မမှန်တော်တရားဘေးမှစောင့်ရှောက်ပါအတ္တန်ဒိဋ္ဌိတော်ဝါဆိုတာကမမှန်ကန်တဲ့အယူကိုခေါ်တယ်နော်အယူမှားဖြစ်တဲ့အာမိမိတို့ကအယူမှန်ရှိနေတယ်ဒါမှမဟုတ်တစ်ချိန်မှာဟိုလူနဲ့တဲ့ဒီလူနဲ့တဲ့ဟိုလူကပြောဒီလူကပြောနဲ့အာကိုယ်အယူလွဲလွဲသွားနေတယ်ဖောက်ပြန်သွားနေတယ်မှားသွားနေတယ်အဲ့လိုအယူမှားပြီးမှစောင့်ရှောက်ပါလို့ဒီလိုဆိုတာ အတ္တပုရိသတော်ပါကမသူတော်ပေါ့လေသူတော်ကောင်းမဟုတ်တဲ့လူတွေရဲ့ဘေးသူတော်ကောင်းမဟုတ်တဲ့လူတွေနဲ့ပေါင်းသိမိရင်ကိုယ်မှဘေးဒုက္ခအန္တရာယ်ဖြစ်တတ်တယ်အဲကြောင့်အဲ့ဒီဘေးမှာဆောင်းလျှောက်ပါလို့ဒီလိုဆိုတယ်နောက်တခါသန္တဟာတိဆိုတာကတော့ကြမ်းတမ်းတဲ့ဆင်းတဲ့မြင်းတဲ့သမင်းတဲ့နွားတဲ့ခွေးတဲ့မွေးတဲ့တိရစ္ဆာန်တွေကြီးပဲဒါတော့ကင်းချီမြားတို့ကင်းမိကောက်တို့နော်ရေပြီးတော့မွေစင်းရေမွေးတဲ့ ကြက်တဲ့တဲ့ဟိုဝန်းနဲ့နော် အောင်းနဲ့တရိစ္ဆာအောင်းဆိုတာဘယ်လိုတတ်တော်မှလည်းမသိဘူးတော့လဲဟိုအနောက်နိုင်ငံလူတွေကတော့တရိစ္ဆာဆိုတဲ့ပုဂ္ဂိုလ်ခွေးအလို့ပါလားပြန်တယ်ဟိုခုခေတ်ဆိုဒီမှာဆိုခါယောတီလိုဟာတွေနေမှာပေါ့လေရှင်းတော့တော့အောင်းဆိုရင်တော့ဟိုဘာခေါ်မလဲဟိုတိုးတဲ့ကဂျိုနဲ့တတ်တော်ကြီးလိုပါလို့ထင်ရတာပဲဘာမှတော့သိချမသိဘူး နောက်သူကရဆိုတာဝက်နော်မဟိန္ဒဆိုတာကျွဲရက်ခဆိုတာကဘလူးရက်ခတဆိုတာလည်းဘလူးတစ်မျိုးပဲပေါ့အဲ့ဒီလိုသူတို့သူတို့သူတို့ကဖြစ်မဲ့ဘေးမှာနော်စောင့်ရှောက်ပါနာနာပယတော့ပါဆိုတာဘေးအမျိုးမျိုးမှာစောင့်ရှောက်ပါနာနာရောဂတော့ပါယောဂအမျိုးမျိုးမှာစောင့်ရှောက်ပါနာနာဥပါဒဝတော့ပါဥပါဒဝဆိုတော့ဘေးရန်အန္တရာယ်ပါပဲဘေးရန်အန္တရာယ်ဒီမှာစောင့်ရှောက်ပါလို့ဒီလိုတခါနတ်တွေကိုစောင့်ရှောက်ဖို့တိုင်းတယ်ပြန်တယ်အဲ့တော့အဲ့ဒီထဲမှာ အတ္တဓမ္မတောဝါအတ္တန်ဒိဋ္ဌိတောဝါဆိုတာပါနော်အဲ့တော့အမှန်ကတော့အတ္တဓမ္မတောဝါအတ္တန်ဒိဋ္ဌိတောဝါဆိုတော့ကိုကိုယ်တိုင်ဒီအယူတွေကိုအာဒီမသူတော်တရားနဲ့မတွေ့အောင်ရှောင်ကျင်ဖို့ဒီအယူမှားတွေကိုမယူမိဖို့ကြိုးစားရမှာပဲဒါပေမဲ့လို့ဘာကြောင့်ဒါကိုနတ်တွေကိုတောင်းဟိုပန်ကြားနေတာလဲလို့ဆိုတော့တစ်ခါတစ်ခါကြရင်တဲ့လူတွေသိပ်ပြီးတော့အယူအယူ အကျင့်ပြက်လာတဲ့အယူမှားလာတဲ့ခါကျတော့ဟိုနတ်တွေကလာပြီးတော့ကူညီနိုင်တယ်စောင့်ရှောက်နိုင်တယ်တဲ့ရှင်းတော့ကလူတွေဒီကသဗ္ဗဖရာပြိဋိဘံပြုပြီးတဲ့နောက်လူတွေပေါ့လေလူတွေရောယဟန်တွေရောပေါ့လေတိတ်တရားပြက်တယ်အဲ့လိုတိတ်တရားပြက်တဲ့ခါကျတော့တရားတိတ်ပြက်လာရင်လောကကြီးပျက်စီးမယ်သေရင်အပင်ငရဲကြမယ်ဆိုတော့တရားမင်းကမုတ်ဆိုးလိုဖန်ဆင်းပြီးတော့မာတလိကိုခွေးနဲ့ကြီးလိုဖန်ဆင်းပြီးတော့လူပြည့်ဆင်းလာပြီးတော့လူတွေကိုခြောက်တော့ပေါ့လေ။ဒါမလို့အကုသိုလ်လုပ်ရင်ဒီခွေးနဲ့ကြီးက ကြိုက်လိမ့်မယ်စလိမ့်မယ်စသည်ဖြင့်အဲ့လိုချင်းချောက်လန့်အောင်လှုပ်ပြီးတော့တရားဟောတဲ့ခါကျတော့လူတွေပြန်ပြီးတော့အကျင့်ကောင်းလာတယ်တဲ့အဲ့ဒါကြောင့်မို့အဲ့ဒီလိုအလွန်ဆိုးလာတဲ့ခါမှာဒီလိုနီးမျိုးနဲ့ပေါ့လေအကူညီဆောင်ရှောက်ပါဆိုတဲ့အတိပ္ပယ်မျိုးရောရှင်းတော့ကဟိုနာရဒသတ်မှာအင်္ဂတိဆိုမင်းကြီးရှိတယ်အဲ့ဒီမင်းကြီးကမိစ္ဆာအယူအယူမှားဖြစ်နေတဲ့ခါကျတော့အဲ့ဒီနာရဒဗြဟ္မာကြီးကလာပြီးတော့ဆုံးမတာဒီလိုလည်းရှိတယ် တခါမြတ်စွာဘုရားလက်ထက်ကပဲတာဝတိပြည်မှာဗြမဒေဝဆိုတဲ့ယဟန်တစ်ပါးရှိတယ်သူ့ရဲ့အမေကပုံပုံနေမကြီးဆိုတော့ဗြမဏအယူယူတာပေါ့လေအဲ့ဒါသူ့သားရှင်ဗြမဒေဝသူ့ရဲ့ဆုံးခံလာတဲ့ခါကျတော့သူ့သားအရေးမလို့ဖဲနဲ့ဗြမာကြီးပူဇော်ပွဲတွေပဲသူကအရေးလုပ်ပြီးအပြုတ်နေတာပေါ့လေပြင်ဆင်နေတယ်အဲ့လိုဖြစ်တဲ့ခါကျတော့တဟံပတိဗြမာမင်းကြီးကလာပြီးတော့ဒီနေဟာပေါ့လေဗြမာဖြစ်ကြောင်းတရားလည်းဘာမှမသိပဲနဲ့ ဘာလို့ဒီတွေးကြရတဲ့လှုပ်နေရတယ်ပေါ့လေဒီမှာအခုနင့်သားဗြဟ္မဒေဝရှိတယ်ဗြဟ္မဒေဝခုံတော်တွေကိုပေါ်ပြပြီးတော့အဲလိုဒီဗြဟ္မဒေဝသူသားကိုပူဇော်ဖို့တိုက်တွန်းခဲ့မှုတယ်ဆိုတာဒါပုံနှင်းမကြီးရဲ့မိစ္ဆာအယူကိုချွတ်ခဲ့မှုတယ်ဒါတဟံပတိဗြဟ္မမင်းကြီးလာပြီးတော့ထို့တူပဲမြတ်စွာဘုရားလက်ထက်ကပဲဘာဟိယဓာရုစီရိယဆိုတဲ့ပုဂ္ဂိုလ်တယောက်ရှိတယ်သူကပထမတော့နောက်ထွက်ပြေးပြီးတော့စားစရာမဲ့တောက်စရာမဲ့ပေါ့လေနောက်တော့ အဲ့လို तू तू तू ဟိုအဝတ်မို့ဘဲနဲ့နေအဲ့လိုနေတော့အဲ့ဒါကိုပဲလူတွေကအထင်ကြီးပြီးတော့သွားကိုယ်ွယ်ကြတော့သူ့ကိုယ်သူယဟန္တာလို့ထင်နေတာအဲ့အဲ့လိုနေဖြစ်နေတဲ့ခါမှာ तू နဲ့တရားအထုတ်ဖက်ဟိုမြမကြီးတယောက်ကလာပြီးတော့သတိပေးတယ်ဟေးမင်းယဟန္တာလည်းမဟုတ်ဘူးယဟန္တာအကျင့်တောင်မှမင်းကျင့်နေတာမဟုတ်သေးဘူးမင်းမဟုတ်တာတွေလုပ်နေဟောဂေါရမဆိုဘုရားပွင့်နေပြီဂေါရမဘုရားကြီးသွားဆိုပြီးတော့ तू ကလှုပ်လို့နောင်မြတ်စွာဘုရားကြီးရောက်ပြီးတော့မြတ်စွာဘုရားတရားဟောတော့ तू အဲဒီဘာဟိယဓာရုစိတ္တယဆိုတာယဟနာဖြစ်သွားတယ်အဲဒီလိုပေါ့လေနတ်တိပြမာတိကလည်းပဲအခါအားလျော်စွာလာပြီးတော့မိမိတို့ကိုအယူမှားနေတာမတော်မတရားကျင့်နေတာတွေမှကင်းစင်အောင်ကုညီဆောက်ရှောက်နိုင်တယ်တဲ့အဲ့လိုကုညီဆောက်ရှောက်နိုင်တာမဟုတ်အခုလည်းပဲအဲဒီဒီဘေးရန်တွေကဆောက်ရှောက်ပါလို့နတ်တွေကိုတိုင်းတယ်တာပေါ့လေအဲ့တော့မိမိဖန္တာမိမိလည်းပဲဒါ ဟိုကြိုးဟာပြုပြီးတော့ကြိုးစားပြီးတော့ဒီလိုမိစ္ဆာအယူတို့မတော်တဲ့မသူတော်တရားတို့ဆိုတာတွေကရှောင်ကျင်ရတာပေါ့ဒါတွေကင်းအောင်မိမိကိုမိမိလည်းပဲအားထုတ်ရတာပေါ့အဲနတ်တွေကိုလည်းပဲတိုင်တထားတယ်မိမိကလည်းခရူးဆိုင်ပြီးတော့ဒီဒီမတော်တဲ့အကျင့်တွေမကျင့်မိအောင်မှားယွင်းတဲ့အယူတွေမယူမိအောင်ကြိုးစားတယ်ဆိုတော့တာပြီးတော့ကောင်းတာပေါ့ အဲအဲ့တော့အခုဟာကပထမဆုံးဒီပရိတ်ရဲ့ရှေ့ပြေးပေါ့လေပရိတ်မရွတ်ခင် ပရိတ်အစ်စ်တွေမြတ်စွာဘုရားဟောထားတဲ့ပရိတ်တွေမရွတ်ခင်ဒီလိုပရိတ်ရှေ့ပြေးအနေနဲ့အခုဒီဒီစာပိုက်တွေကိုရွတ်ကြရအဲ့တော့တာမညမှတ်ထားဖို့ကတော့ဒါပါလေနတ်နတ်ဒီပင့်လာရဲ့နော်တတ္တဝါတွေချမ်းသာပါစေသာသနာတော်ကြီးကြီးပွားပါစေသာသနာတော်ကိုစောင့်ရှောက်ပါလို့ဒီလိုနတ်တွေကိုတိုင်ကြလာရင်ပြီးတော့ မင်းစုဘေးတခိုးဘေးစသည်ဘေးမှစောင့်ရှောက်ပါလို့တိုင်တဲတာရဲ့ပေါ့လေဒါအဲ့ဒါပရိပရိကံလို့ခေါ်တဲ့ရှေ့ပြေး preliminary ပြီးသွားတဲ့နောက်ဘာလာတော့မင်္ဂလာတုတ်ဆိုလာအဲ့ဒါအခုဒီနေ့မင်္ဂလာတုတ်စပြီးတော့ပထမဖတ်ကြရမယ်နော်ဖတ်ပြီးမှအတိပ္ပယ်နည်းနည်းပြောမယ်အဲ့တော့ ယံမင်္ဂလံဒွါဒတဟိစိန်တယိန်တုတဒေဝကာတုဋ္ဌာနံနာတိကိသန္တိအအထတ်တိန်တင်စမင်္ဂလံထားဝင်ပဲမှာအဲ့ဒီဂျေကရီးနဲ့ရှိရင်ဒါဟာတာတလင်းကြီးနဲ့ထားအောင်ပဲဆင့်ထားတာလို့မှတ်ရတယ်။ထားအောင်ပဲတက်တက်မဟုတ်ဘူး။ဒါဒါကိုလူလူတွေနားမလဲဘူး။ဘုန်းကြီးတွေမှနားလဲတယ်။တာတလင်းကြီးထားအောင်ပဲတက်တက်ကဘယ်လိုလဲဆို ဟိုးအောင်နာမှာကြည့်လိုက်ဟိုဆက်နှစ်အပိုက်ဆက်နှစ်သေးကအောက်အောက်အောက်ကနေပြန်တဲ့ဒုတိယကျောင်းမှာထိတာဆိုတာတွေ့လေတွေ့လားအေးအဲ့ဒါကထအောင်ပဲတက်တက်နော်အခုဒီမှာတွေ့နေတဲ့အထမှာရှိတဲ့ထကထတာတလင်းချင်းနဲ့ထအောင်ပဲဆင့်ထားတာအဲ့ဒီလိုကွာတယ်ဒါကြောင့်မို့ဟိုမှာကျတော့တမျိုးထိတယ်ဒီမှာကျတော့ငါဟာထိုးလို့ပဲခတ်ဆင်နေရှိတယ် အဲ့ဒါကြောင့်မို့တာသလင်းကျိတ်နဲ့အထဝံပဲဆင့်ထားတာဖြစ်တဲ့အတွက်ကြောင့်မို့အတ္တတံပါအောင်ဖတ်ရမယ်အမှန်တမ်းပြောအထအထတိန်တင်စမင်္ဂလာတို့ဗမာသိပဇက်ကပေါ့တယ်ပေါ့တော့အထအထနဲ့ဖတ်နေကြဟမ်ရှင်ပါတိလာယူတဲ့ခါပဲလို့ဆိုတော့အထင်ကသမဏကဏလို့မဆိုဘူးလားနော်အမှန်တော့အထင်ကသမဏကတန်လို့ဆိုရမယ်အဲ့တော့ဒါကြီးအဲ့လိုထားဝင်မဲ့တွေ့တယ်ထားဝင်မဲ့ခုလိုဂျိတ်နဲ့ထားဝင်မဲ့တွေ့တယ်တွေ့တယ်ဒီထားဝင်မဲ့ဟာတန်တလေးဂျိတ်နဲ့ဆင့်ထားတဲ့ထားဝင်မဲ့တလုံးနဲ့မဟုတ်ဘူးဆိုတာမှတ်ထားရမယ် တလုံးနဲ့မဟုတ်နှလုံးစဉ်ဖြစ်တဲ့အတွက်ကြောင့်မို့ဖတ်ရင်အဲ့ဒီနှလုံးစဉ်သာပါအောင်အထဒိန်တင်စမင်္ဂလံလို့ဒီလိုဖတ်ရတာဒေတိတံဒေဝဒေဝေနတဗ္ဗပါပဝိနာတနံတဗ္ဗလောကဟိတထာယမင်္ဂလံတံဗနာမဟေကံဖတ်ကြတာတော့ထို့ ဆိုပါကြည်ကြဆိုပါယံမင်္ဂလာအထတိန်တင်စတောင်းဒေတိတံ တခေါက်တစ်ပေါက်ယံမင်္ဂလံဓဝရတဟိယံမင်္ဂလံဓဝရတဟိစိန္ဒေယေတုသတိဝေဒံတုဋ္ဌာနံလို့ပါတယ် ဖြစ်သွားမယ်အေဝံမေတုတံအဲ့ဒီဟာအေနည်းနည်းပြပြပြနောက်ပါဆိုဟာအဲ့ဒီဟာအမှန်တမ်းဖတ်အေလို့ဖတ်တာပိုကောင်းတယ်ဗမာလည်းဘယ်လိုဖတ်နေကြလဲဟမ်အေဝံလို့ဖတ်ကြဘူးလားအေဝံမေတုတံလို့ဖတ်ဖတ်တာမှန်တော့အေဝံလို့ဖတ်ဖို့ကောင်းတယ်ဟမ်ဝိဇ္ဇဘောက်မပါဘူးဧဝံမေတုတံဧကံ သမယံဘဂဝါတာဝတိယံဝိဟရတိဇေတဝနီအနာထလို့ဖတ်အနာထလို့မဖတ်နဲ့အနာထပိန္ဒိကတ္တအာရာမေနော်ပါဠိဖန်ရစာစာလုံးရှိတဲ့တန်ဖတ်ရတယ်ပေါ့ဟိုဗမာစာလို့ရေးတော့အမှန်ဖတ်တော့အတန်မျိုးမဟုတ်ဘူးဟုတ်လားအာအာရာမေ နော်ပြီးတော့အထခောအင်ညအဲ့ဒီညဟာအမှန်တမ်းပြောရင်ညညနှလုံးဆင့်ထားတာနော်ပါဠိမှာညညတက်တက်ဆိုတာကတချမ်းပဲရှိတယ်ကိုခုနအဋ္ဌတိန်တင်စတော့ညတချမ်းလေးတွေ့ကြလားစာလုံးဖယ်ကြည့်လိုက်ရင်ဥလို့အခရာအခရာဥလို့ဟာလေအဲ့ဒါကညတလုံးနော်အဲ့ဒီညနှလုံးဆင့်လိုက်တဲ့ခါကျတော့ရေးတဲ့ခါကျတော့အခုအင်ညတရာကညမျိုးဖြစ်အောင်ရေးလိုက်တယ် ဒါကြောင့်မို့အညတရာကမှာရှိတဲ့ညမျိုးဟာပါဠိမှာဆိုရင်ဒါညနှလုံးဆင့်ထားတာလို့နားလည်ရမယ်ဗမာစာမှာတော့ဒါတလုံးနဲ့လို့ထင်သိသိနေကြတယ်နော်ပါဠိမှာဒါညနှလုံးညနှလုံးဖြစ်တဲ့အတွက်ကြောင့်မို့အညတရာလို့မဖတ်ရဘူးဟုတ်လားအင်ညတရာလို့ဖတ်ရမယ်ညတရင်လည်းငတ်တတန်နဲ့တူအတူတူဖတ်တယ်ဒါဗမာပါဠိဖန်ဒီမှာဒါကြောင့်မို့အင်ညတရာဒေဝတာအဘိတ် ကန္တာယရတ္တိယရကောတွေ့ရင်အမြဲတမ်းအာရန်ထွက်ရမယ်ဟောအင်္ဂလိပ်အားလုံးအဘိကန္တာယရတ္တိယအဘိကန္တဝဏ္ဏနာဂရဏကြီးအတန်တူပဲကေဝလကပ္ပံဇေတဝနံဩဘာတိတဝါအဲ့ကြတော့တမ်းမှုတတ်လို့ပဲထည့်စိတ်ထဲကအဲ့လိုဟာလုပ်ပြီးတော့ဖတ်ရတယ်တေတဝါလို့မဖတ်ရအောင် နော်တွာတွေ့ရင်သူတောင်းဘူးကအတန်လည်းထွက်ရတယ်အသက်အသက်လည်းဟုတ်တယ်သူကအဲနှစ်ခုပဲကာကြီးနဲ့အဲ့လိုတွာနဲ့ရေးထိုင်ကတွာလို့မထွက်ရအောင်ကတ်တွာလို့ထွက်ရတယ်နော်အဲဒါကြောင့်မို့အခုဒီမှာလည်းပဲအေနဲ့တွာနဲ့တွေ့တော့အစ်တွာပေါ့ဟုတ်လားတို့တော့ဗမာအစ်တွာလို့ဖတ်တယ်အဲ့ဒါဩဘာတစ်တွာဟိုဆာဆာလုံးဗမာဗမာစာမှာစာလုံးသက်တံမျိုးဖြစ်သွားတာပေါ့ဟုတ်လားဩဘာတစ်တွာ ယေနဘဂဝါတေနုပသင်္ကမိနော်တေနုပသင်္ကမိဥပသင်္ကမိတ်တော်အဲသွားမလို့နဲ့ဥပသင်္ကမိတ်တော်လို့အလွဲရတိတ်တိတ်ဒီပါဠိဖတ်တဲ့နေရာမှာအလွဲရတိတ်နှုတ်တဲ့တယ်တို့ဗမာပြည်မှာဒါဘုန်းကြီးကျောင်းနေရဖြစ်လာကြတာတေနုပသင်္ကာမိဥပသင်္ကမိတ်တော်နဲ့လောက်နေဒါတိတ်တိတ်တိတ်လွဲတယ်အဲ့ဒါ နဲ့အဲ့ဒီ line ကိုပြန်ဖတ်ပြပါဘာတော့ယေနဘဂဝါလဲတေနုပသင်္ကမိသင်္ကာမိမဟုတ်သင်္ကမိအဲတေနုပသင်္ကမိဥပသင်္ကမိတ်တော်အဲ့လိုဖတ်ရအောင်အဲဥပသင်္ကမိတ်တော်လို့မဖတ်ရအောင်နော်ဟိုမှာလဲတေနုပသင်္ကာမိလို့မဖတ်ရအောင်ယေနဘဂဝါတေနုပသင်္ကမိဥပသင်္ကမိတ်တော် အဲ့ဒီမှာလည်းမိတ်တွာလို့ဖတ်ရမယ်မိတွာမဟုတ်ဘူးဟွဥပသင်ကမိတ်တွာဘဂဝန္တံအဘိဝါဒစ်တွာခုနလိုဟိုဩဘာဒစ်တွာလို့ဖတ်ဘဂဝန္တံအဘိဝါဒစ်တွာဧကမန္တံပြီးတော့အထာတိနော်တာတလင်းရထောင်မဲ့ဆင့်ထားတာဧကမန္တံအထာတိ ဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိအဲဖာဧဝမေတုတုတံစပြီးတော့ဖပါဖဧဝမေတုတံဧကံတမေယဘဂဝါတာဝတိယဝိဟာတိ ิตเจ้าวันนี้อาญาชาต็นิัตปาตารามีอารามีอืมอัชาข้ออภิกันตายะารัตติยะรัตยแม่แม่ตัวตัวอังกฤษอังกฤษตามนเนี่ย မဲအမေရိကန်တန်ဝဲနေတယ်တောင်းဘူးကိုတပဲထွက်ပါအဲအဘိကန္တအဘိကန္တတတတောင်းဘူးနဲ့ထပ်တယ်လူပမာမှာထူးတယ်အင်္ဂလိပ်မှာဒီကိုတလည်းထွက်တယ်ထလည်းထွက်တယ်ဟုတ်တယ်မလားဒီနိုင်ငံမှာထထွက်နေတယ်ပါဠိမှာမရဘူးပါဠိဗမာမှာတောင်းဘူးကတတန်ထားစင်တွေကထတန်ကွဲတယ်သူတို့သူတို့မှလို့အကွဲမရှိဘူးတို့ဗမာမှာအကွဲရှိတယ်အဲဒါကြောင့်အဘိကန္တဝန္နာ အဘိက္ခန္တဝနတိလကတိကေဝလကေဝလကပ္ပံစေတဝနဩဘာတိတောတိတောဩဘာတိတောဒီနာပတောတိနိပ္ပတ္တိတောဟုတ်ပြီဥပတင်ကမိတ်တော်ဟာ ဟုတ်ပြီเอกมันตังอัฏฐาติตาติวะตาติวะตาติวะตาติวะตาติวะ ဣဇဘာတိအဲအဲ့ဒီတင်အဲ့ဒီတင်ခဏရလက်ကြံဆိုအတိပဲလို့ပြောကြံဆိုအကုန်လုံးဖတ်နေရင်ဒါနဲ့ပြင်းသွားလိုက်ဟမ်နောက်တစ်ခါလာတဲ့ခါကျအဲ့အဲ့ဒါဖတ်ပြီးမှလာခဲ့တရားမှားတယ်လို့ပြောတဲ့အတိုင်းပဲဖတ်နေတာအေးဒီလိုကြီးပဲအဲ့ဒါအဲ့ဒါအဲ့ဒါအဲ့ဒါပြင်ရမယ်အဲအဲ့လိုရွတ်နေဘယ်နည်းပြလဲနေနားတယ် ကောင်းပြီကဲဒီချက်နားတော့နံပါတ်30နဲ့7ကဟိုကမဟုတ်သေးဘူးဘာခေါ်လဲမင်္ဂလာတုတ်မဟုတ်သေးဘူးသူကမင်္ဂလာတုတ်ရွတ်ဖို့ရန်တိုက်တွန်းတဲ့ဂါထာ အမှုန်းလို့ခေါ်တဲ့ဂါထာယံမင်္ဂလံဒွါဒတဟိစိတ်တယိန်တုတတေဝကသုဋ္ဌနာနာတိကိစ္ဆန္တိအဋ္ဌတိန်တင်္စမင်္ဂလံဒိဋ္ဌိတံဒေဝဒေဝိနတပ္ပပါပဝိနာတနာတပ္ပလောကဟိတထာယမင်္ဂလံတံပနာမဟိတဲ့ငါတို့ ဒီတုတ်ကိုရွတ်ကြရအောင်လို့နော်ရွတ်ကြမယ်လို့ပြောတာအဲ့တော့မင်္ဂလာဆိုတာပထမဘာလဲတဲ့မင်္ဂလာဟမ်ယမင်္ဂလံဒွါရတဟိစိန်တရင်သူတတေဝကအဲ့ဒီမင်္ဂလာတရားကိုတဲ့ဒီတဒေဝကဆိုတော့နတ်နှစ်တကွတော့လူတွေဆိုတော့လူတွေရောနတ်တွေရောတဲ့12နှစ်ပတ်လုံးကြံစကြံရတယ်တဲ့မင်္ဂလာဆိုဘာပါလိမ့်မလဲဘာမင်္ဂလာလဲဆိုတာကိုဒီပြဿနာပေါ်လဲတဲ့လောကမှာ အဲဆက်နှစ်နှစ်လုံးကြံမိမယ်လို့သူတို့ဘာမင်္ဂလာဆိုတာကိုဘယ်သူမှအတိအကျကြမပြောနိုင်ဘူးတယောက်ပြောတာတယောက်ကတယောက်ကလက်မခံဘူးတယောက်ပြောတာတယောက်ကလက်မခံဘူးနဲ့ခါတဲ့လူတွေလည်းသုံးသုံးမျိုးကွဲနတ်တွေလည်းသုံးမျိုးကွဲစသည်ပေါ်လေအဲ့ဒီလိုဖြစ်ကုန်တယ်တဲ့အဲ့ဒီလိုဖြစ်ကုန်ပြီးတဲ့နောက်မှာနတ်တွေကတာဝရိန္ဒနတ်တွေကဂိုင်းဆန်းနေနေလည်းရှိပြီဘာမှလည်းသူကွဲပြားပြားအာမသိရဘူး တရားမင်းသွားပြောမှာပဲတရားမင်းသွားမိမှာဆိုပဲဆိုတော့တရားမင်းသွားမေးတယ်တရားမင်းသွားမေးတော့တရားမင်းကပါတယ်သူကသူကမေးတယ်လေမင်းတို့ဒါဘယ်လောက်ကြာပဲလဲပေါ့အာ၁၂နှစ်တော့ရှိပြီမင်္ဂလာပြဿနာပေါ်နေဘလို့မှလည်းပဲအမှန်ကန်မပြောနိုင်ဘူးအဲ့ဒီမင်္ဂလာပြဿနာဘယ်ဘယ်အစပေါ်တာလဲကွာအာကျွန်တော်တို့တော့ဇတုမာရဏတ်တွေရှိရကြားတာပဲပေါ့ ။တုမာရဏတ်တွေကလည်းမင်းတို့ဘယ်ရကြားတာလဲ။အာလူပြည်ရကြားတာလူပြည်မှာစပေါ်။ဒါပေမဲ့လူပြည်မှာအခုမြတ်စွာဘုရားရှိနေတာမဟုတ်ဘူးလား။အဲ့တော့ဒီလိုမင်္ဂလာမျိုးကိုတိကျဟောနိုင်တဲ့မြတ်စွာဘုရားရှိနေပါရဲ့နဲ့မင်းတို့ဘာကြောင့်ငါရှိလားမေးရလဲ။ဟာတော့ तू လက်သိဟာမတူဘူး။နော်အဲ့ဒါနဲ့ तू ကနတ်သားတယောက်ကိုကဲမင်းမြတ်စွာဘုရားရှိ သွားပြီးတော့မင်္ဂလာမေးကြီးတို့လည်းလိုက်မယ်ပေါ့ဆိုပြီးတော့အဲဒီမှာနတ်သားလွှတ်လိုက်ပြီးတော့ဆင်းလာတယ်။အဲ့ဒါကြောင့်မို့ မင်္ဂလာတရားကို12နှစ်ပတ်လုံးကြံစကြပြီမယ်လို့တဲ့ဘယ်ဟာမင်္ဂလာလဲဆိုတော့ဘယ်သူမှအတိအကျမပြောနိုင်ဘူးလို့အဲ့တော့သူတို့စဉ်းစားတဲ့ခါကျတော့တချို့ကဘာပြောလဲဆိုတော့အာ ကောင်းတာလေးတွေမြင်ရတာလှလာပပလေးတွေမြင်ရတာဒါမင်္ဂလာပေါ့ဟောအမြင်အမြင်မှာကောင်းတာလေးတွေမြင်ရရင်ဒါမင်္ဂလာပဲလို့ပြောတယ်တဲ့တချို့ကလည်းမဟုတ်ဘူးအဲကောင်းတာလေးကြားရတာမှမင်္ဂလာနော်ကောင်းတဲ့အတန်ကြားရတယ်ဟိုဘာခေါ်မလဲမင်္ဂလာကြီးအတန်ကြားရတယ် အဲ့လိုမှမင်္ဂလာလို့ပြောတာဟာတချို့ကလည်းမဟုတ်ဘူးကောင်းတာလေးတွေနာရတာရှူရတာဟမ်ကောင်းတာစားကောင်းတဲ့အရာတာတွေ့ရတာကောင်းတဲ့အထွေအထီအတွေ့ခန္ဓာကိုယ်တွေ့ရတာဒါမင်္ဂလာဆိုတော့တယောက်ဟာလည်းတယောက်ကလက်မခံနိုင်ဘူးပေါ့ဟုတ်လားကောင်းတာမြင်ရတာမင်္ဂလာလို့ပြောတဲ့လူရဲ့စကားကိုကောင်းတာကြားရတာမင်္ဂလာဆိုလူကလက်မခံနိုင်ဘူးနောက်ကကောင်းတာကိုရှူရတာစသည်ပြောတဲ့လူကလည်းလက်မခံနိုင်ဘူးဆိုတော့အဲ့ဒီမှာ သုံးမျိုးသုံးစားကွဲကြတာအဲ့ဒါကိုဒိဋ္ဌမင်္ဂလိကတုတမင်္ဂလိကမုတမင်္ဂလိကဆိုပြီးတော့ခေါ်တာရှိတယ်အဲ့တော့တို့တို့မြန်မာတွေလည်းအဲ့ဒါပဲနဲ့တော့အဲ့လိုပဲထင်းနေကြတာမဟုတ်လားနော်ကောင်းတာလေးမြင်ရတာမင်္ဂလာရှိတာဟာကောင်းတာလေးကြားရမင်္ဂလာရှိတယ်ဟာဒါလောကီအနေနဲ့တော့ဟုတ်ကြဟုတ်မှာပေါ့လေမြတ်စွာဘုရားဟောတဲ့မင်္ဂလာကတော့ဒါနဲ့ဘာမှမဆိုင်ဘူးဒါကြောင့်မို့မြတ်စွာဘုရားကတော့တမျိုးဟောလိုက်ဟောအသေဝနာသဘာလနာသတိကြတော့ဒါလာလိုက်မယ် အဲ့ဒီမင်္ဂလာတရားဆိုတာဟာတဲ့မကောင်းတဲ့အကုသိုလ်တွေကိုပယ်ဖြတ်တတ်တဲ့အတွက်ကြောင့်မို့သူ့ကိုမင်္ဂလာလို့ခေါ်တယ်တဲ့။တနည်းအားဖြင့်တော့ကြီးပွားကြောင်းဖြစ်တဲ့အတွက်ကြောင့်မို့မင်္ဂလာလို့ခေါ်တယ်။ကြီးပွားကြောင်းဆိုတာမိမိ spiritual growth ပေါ့ဟုတ်လား။အဲလောကီလည်းပဲအဲကြီးပွားတင်တော့ကြီးပွားမယ်။လောကုတ္တရာအနေနဲ့လည်းပဲကြီးပွားတယ်။ကြီးပွားမယ်။အဲ့ဒီကြီးပွားကြောင်းဖြစ်တဲ့အဲသဘောတရားအကျင့်တွေကိုမင်္ဂလာလို့ခေါ်တယ်။အဲ့ဒီမင်္ဂလာ ကိုသူတို့12နှစ်ပတ်လုံးကြံတော်လဲပဲတဲ့နော်အဲ့ဒီဒီဒီကြီးပွားကြောင့်ဖြစ်တဲ့မင်္ဂလာကိုသူတို့မရကြဘူးတဲ့မသိကြဘူးတဲ့အဲ့ဒီမင်္ဂလာကဘယ်နှပါးရှိသလဲဆိုဒီမှာဒီကာထာမှာပြောထားတဲ့အတိုင်းဆိုရင်38ပါးရှိတယ်ဒါဗမာဗမာတွေကြားဖို့နေတဲ့မင်္ဂလာ38ပါးမင်္ဂလာတရား38ပါးစာဒါဒီတုတ်ဒီမင်္ဂလာတို့ကုံသွားရင်38ပါးပြည့်အောင်ရေးရလိမ့်မယ်နော်ထောင်တာအဝေးကြီးရှိသေးတယ်အဲမင်္ဂလာတရား38ပါးရှိတယ် အဲ့ဒီမင်္ဂလာ38ပါးကိုတဲ့ဒီတိတံဒီဝဒီဝိနာမြတ်စွာဘုရားဟောထားတယ်တဲ့အဲခုနနတ်ကမြတ်စွာဘုရားကြီးတော်ကြကြဟိုအေဝမေတုတံကြတယ်လာလေအောင်မယ်နော်အဲမြတ်စွာဘုရားကြီးညကြဆင်းသွားပြီးတော့ရှောက်တော့ရှောက်တဲ့ခါကျမှမြတ်စွာဘုရားကပြန်ဟောတယ်အဲ့တော့ဒီမင်္ဂလာတရားဆိုတာမင်္ဂလာတုတ်ဆိုတာမြတ်စွာဘုရားဟောတော်မူထားတဲ့တုတ်ဒီဝဒီဝိနာဆိုတာဒီဝဆိုတာကနတ် နောက်တခါဒေဝပုတ်တစ်ခုနဲ့ထပ်ပြီးတော့ဒေဝဒေဝနတ်ချက်နတ်ချက်နတ်ဆိုတာဒါကနတ်တည်တဲ့တောင်မှာတာတဲ့နတ်ဆိုတော့မြတ်စွာဘုရားကိုဆိုလိုတာဒိဋ္ဌိတံဒေဝဒေဝနာတပ္ပပါပဝိနာတနာဒီမင်္ဂလာတရားဟာအလုံးသော မကောင်းမှုတွေကိုတဲ့ပယ်ဖြောက်တတ်တယ်တဲ့မင်္ဂလာမင်္ဂလာဖြစ်အောင်ကျင့်နေရင်အကုသိုလ်မဖြစ်ဘူးကုသိုလ်တွေဖြစ်နေအဲကုသိုလ်တွေဖြစ်နေရင်အကုသိုလ်မရှိဘူးပေါ့အကုသိုလ်မဝင်လာဘူးပေါ့ ။ဒီဒါကြောင့်မို့ဒီမင်္ဂလာတရားကအကုသိုလ်တွေကိုပယ်ဖြောက်တတ်တယ်လို့ဒီလိုဆိုတယ်။ဒီဟိုပညာရှိတဲ့လူတွေပေါင်းသင်းနေတယ်ဆိုပါတော့ပူဇော်ပူဇော်တတ်တဲ့ပုဂ္ဂိုလ်တွေကိုပူဇော်နေတယ်ဆိုရင်ကိုယ်မှာကုသိုလ်တရားတွေဖြစ်နေတယ်။အဲလိုကုသိုလ်တရားတွေဖြစ်နေရင်ဒီကုသိုလ်တရားတွေကအကုသိုလ်တရားတွေကိုမလာနိုင်အောင်ပယ်တတ်ထားတယ်ဒါကာကွယ်ထားတယ်တားဆီးထားတယ်ဆိုတဲ့ပြည့်ရှိတယ်။ဒါကြောင့်မို့မင်္ဂလာဆိုတာဒီမကောင်းမှုတွေကိုပယ်ဖြောက်တတ်တဲ့သဘောတရားအကျင့်ဒါကိုမင်္ဂလာလို့ခေါ်တယ် ဒီမင်္ဂလာကိုရွတ်ကြရအောင်တဲ့နော်တပ္ပလောကဟိတထာယတဲ့အလုံးသောလောကတလောကလုံးရဲ့ကောင်းကျိုးချမ်းသာအလုံးဟာနော်အစီအပွားအလုံးဟာအဲ့ဒီမင်္ဂလာတရားကိုငါတို့ရွတ်ကြမယ်လို့ဒီလိုဟိုပရိတ်ဒီမင်္ဂလာတုတ်မရွတ်ခင်မင်္ဂလာတုတ်ကိုဂုံတင်ပြောဆိုပြီးတော့ရွတ်ကြရအောင်လို့ဒီလိုဆိုတာဒါကိုအမှုန်းဂါထာလို့ခေါ် အဲ့ဒီနှစ်ဂါထာကမြတ်စွာဘုရားဟောတာမဟုတ်ဘူးဒါနောက်နောက်ဆရာတော်များထည့်ထားတဲ့ဂါထာမြတ်စွာဘုရားဟောတာသို့မဟုတ်ဒီမင်္ဂလာတုတ်အစစ်ကတော့အေဝမေတုတံကမှာစမှာဒါမလို့တုတ်တိုင်းတုတ်တိုင်းမှာအခုပရိကြီးမှာကအဲ့ဒီလိုအမွန်းဂါထာဆိုတာလေးထိတ်ကပါတယ်အဲ့ဒါအမွန်းဂါထာထဲမှာဒီပြည့်နဲ့ပတ်သက်တဲ့ ပါရှိတယ်လေ။ကြကြရေးရလိမ့်မယ်ရေးရင်အဲ့ဒါ38ပါစိတ်အောင်ရေးတတ်ဖို့ရေးကြည့်တယ်။ဟိုဟာထည့်ရမလို့ဒီဟာထည့်ရမလို့လည်းတော့ဖြစ်တတ်တယ်နော်။ဒါဒါနောက်မှလာလိမ့်မယ်။အေးအဲ့လိုပြီးတဲ့နောက်မှာတကယ်မင်္ဂလာတုတ်အစ်စ်လာပြီတဲ့။ဤဝံမေတုတံတဲ့။အဲ့တော့တုတ်တိုင်းတုတ်တိုင်းမှာနော်ဆိုတော့ဟိုဘုရားဟောပါဠိတော်ရှိတယ်ဟုတ်လားပါဠိတော်ဆိုတဲ့ဘုရားဟောမှာဒီ တုတ်တိုင်းမှာလိုလိုပဲအေဝမေတုတံပါတယ်ငါတပည့်တော်ဒီလိုကြားခဲ့ရပါတယ်လို့ဆိုတယ်ဒီစကားကနော်မေကျွန်ုပ်ဒီတဲ့အေဝံဤတို့တုတံကြားအပ်ပါ၏တပည့်တော်ဒီလိုကြားကြားခဲ့ရပါတယ်ဒီစကားအဲ့တော့ဒီစကားကဘုရုစကားလေလို့ဆိုတော့အရှင်အာနန္ဒာရဲ့စကားမြတ်စွာဘုရားပြိဋိဘံပြုပြီးတဲ့နောက်အရှင်မဟာကတ္တပ ကြံရစ်ခဲ့အရှင်အာနန္ဒာကြံရစ်ခဲ့နော်အရှင်သာရိပုတ္တရာတို့အရှင်မောကလန်တို့ကတော့မရှိဘူးမြတ်စွာဘုရားအရင်ပြိဋိဘံပြုတ်သွားကြတယ်အဲ့တော့မြတ်စွာဘုရားပြိဋိဘံပြုတ်ပြီးသားမှာပဲအရှင်မဟာကတ္တပကဟိုယဟန်တပါမတော်ရရောပြောတဲ့စကားကိုကြားပြီးတော့အဲငါတို့တော့မြတ်စွာဘုရားဟောထားတဲ့တရားတွေအားလုံးစုပေါင်းပြီးတော့မတန်းတင်ထားမှပဲတင်္ကာယနာတင်ထားမှပဲဒီလိုမဟုတ်ရင်ဒီလိုစုစည်းပြီးတော့မှတ်တမ်းတင်မထားရင် ဟိုဒီကျိုးနဲ့တီးတီးထားတာမဟုတ်တဲ့ပန်းကြီးလေလာလိုက်ရင်လွန့်သွားတာလို့ပဲဒါကြောင့်မြတ်စွာဘုရားရဲ့မြတ်စွာဘုရားရဲ့တရားတော်တွေအကုန်လုံးဖယူဖရဲဖြစ်ကုန်တော့မှာပဲဆိုပြီးတော့အစီအဝေးကြီးလုပ်တယ်ပေါ့နော်ယဟန်ယဟန်က900ပါတဲ့အစီအဝေးကြီးလုပ်တယ်အဲ့ဒီအစီအဝေးကြီးကိုပဲနောက်ခါကျတော့သင်္ကာယနာလို့ခေါ်တယ်အဲ့ဒီအစီအဝေးကြီးလုပ်တဲ့ခါကျတော့အရှင်အာနန္ဒာကဒီ report လုပ်ရတော့ ဒီအစည်းအဝေးကြီးပေါ့တပည့်တော်ဘုရားဒီလိုပြောတာကြားခဲ့ပါတယ်ဟုတ်လားဒီလိုပြောတာကြားခဲ့ပါတယ်ဆိုတော့ report လုပ်ရတယ် report လုပ်ခဲ့လုပ်တဲ့ခါကျတော့အရှင်အာနန္ဒာကဘာကိုတာဝန်ယူရလဲဆိုတော့တုတ်တန်နဲ့အဘိဓမ္မာကိုအရှင်အာနန္ဒာကတာဝန်ယူရတယ်ဝီနည်းကိုဥပါလိဆိုတဲ့တခြားယဟန္တာတစ်ပါးကတာဝန်ယူရတယ်ဝီနည်းနဲ့ပတ်သက်လာရင်ဥပါလိကတင်ပြရတယ်တုတ်တန်အဘိဓမ္မာနဲ့ပတ်သက်လာရင်အရှင်အာနန္ဒာကတင်ပြရတယ် အဲ့လိုတင်ပြတဲ့ခါကျတော့သုတ်တံပါဠိတော်တွေတင်ပြတဲ့ခါကျတော့အရှင်အနန္ဒာကသုတ်တိုင်းလူလူမှာပဲဧဝမေတုတံဆိုတာပါလာတော့တယ်။တပည့်တော်ဒီလိုကြားခဲ့ပါတယ်ဆိုတော့ဒါဟာတပည့်တော်ထွင်ထားတဲ့စကားမဟုတ်ပါဘူးဆိုလိုတာပါ။ဒီအတိုင်းမြတ်စွာဘုရားဟောတာကိုတပည့်တော်ကြားခဲ့ပါတယ်ဆိုတော့သူကြားခဲ့တဲ့အတိုင်းအဲဘာခေါ်မလဲ။ဒီအပုပ်အလိုမပါပဲနဲ့တိတိကျကျတင်ပြ။ဟာ ဒီဒီတစိ့ပါလာရင်ဒါတစိ့လိုပဲဟုတ်လားအေဝမေသူတန်ဆက်တစိ့ပါလာရင်ဒါသူကသူသူမြတ်စွာဘုရားရှိကကြားခဲ့တဲ့အတိုင်းအခုတင်ပြပါတယ်လို့ဒီလိုဆိုလိုတယ်အဲ့တော့အဲ့ဒီပထမသင်္ဃာရဏမှာရှင်မကတ္တဗကမေးနော်ဘယ်မှာဟောတယ်လဲဘုရုကိုဟောတယ်လဲဘာကိုအကြောင်းပြုပြီးတော့ဟောတယ်လဲစသဖြင့်မေးတဲ့ခါကျတော့ရှင်အနန္ဒကအဲ့လိုပြန်အကုန်လုံးပြန်ဖြေရတယ်ဖြေပြီးသွားပြီအလုံးဖြေလိုက်လို့သဘောကျပြီဒါဟာမြတ်စွာဘုရားရဲ့ အဲတင်ကြားချက်အစစ်အမှန်ပဲဆိုလို့ဟိုသဘောကျလို့လက်ခံတဲ့အခါမှာအဲ့ဒီဟန္တာ900လုံးကဒီဟာကိုအတူတူပြန်ကျူရွတ်လိုက်ကြတာအဲ့ဒီလိုပြန်ကျူရွတ်လိုက်တာအတီးပင်လျင် မှတ်တမ်းတင်တယ်လို့ခေါ်တာရှင်းတော့ကစာအုပ်တွေမရှိဘူးဆိုတော့အဲ့လိုရွတ်လိုက်တာဟာမှတ်တမ်းမှတ်တမ်းတင်လိုက်တာဒါကြောင့်မို့ဟိုသင်္ခါယနာဆိုတာစုပေါင်းပြီးတော့ရွတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အခုသင်္ခါနာပွဲတွေ ဘယ်နှပွဲပြီးခဲ့တော့ဟမ်အေးသတ္ထသင်္ကနာဆို6ခုပေါ့နော်အဲသင်္ကနာပွဲ6ပွဲပြီးခဲ့တယ်အဲသင်္ကနာဆိုတာအတူတူယဟန်တော်တွေအတူတူစုပြီးတော့ဒီမြတ်စွာဘုရားတရားတော်တွေကိုရွတ်တာရွတ်တယ်ဆိုတာကတော့လက်ခံတယ်အတီးပြုတယ်ပေါ့နော်အဲ့ဒီလိုအနေနဲ့သင်္ကနာတင်ခဲ့တယ်ဒါကြောင့်မို့အဲ့ဒီသင်္ကနာတင်ပွဲမှာအရှင်အာနန္ဒာကလျှောက်တာတရားတင်ပြတယ်အဲသူတင်ပြတဲ့ခါမှာတုတ်တန်းတုတ်တန်းရဲ့ထိတ်မှာ ဧဝံမေတုတံဧဝံမေတုတံဆိုတော့ဒီလိုပါတယ်အရှင်အာနန္ဒာဆိုတာမြတ်စွာဘုရားရဲ့ညီတော်မဟုတ်ဘူးလားနော်ညီဝန်းခွဲပေါ့အေးအဲ့ဒီအရှင်အာနန္ဒာဟာအာ25နှစ်ပတ်လုံးမြတ်စွာဘုရားရဲ့အလုအကျွေးနော် personal attendant လုပ်ခဲ့တယ်မြတ်စွာဘုရားဘုရားပြည့်ပြီးတဲ့နောက်အနှစ်20မှာတော့ဒီလို permanent attendant မရှိခဲ့ဘူး တခါတလေဒီဟန်တစ်ပါးကပြုစုတယ်တခါတလေဟိုယန္တာဟန်တစ်ပါးကပြုစုတယ်အဲ့ဒီလိုပဲမရှိခဲ့ဝါ20ရပြီးတဲ့နောက်ကျတော့မြတ်စွာဘုရားကငါအမြဲတမ်းအတန်းတက်လိုတယ်ဆိုတဲ့ခါကျတော့ဟိုတခြားပုံကိုယ်တွေတခြားယဟန်တာတွေကလည်းရှောက်ကြတယ်ဗောလေတပြီတော့လုံးမယ်တပြီတော့လုံးမယ်ဆိုတော့မြတ်စွာဘုရားခွင့်မပေးဘူးခွင့်မပေးဘဲနေတော့ရှင်အာနန္ဒာကိုဝိုင်းပြီးတော့ရှောက်ကြအပြောကြတယ်ဟေးအရှင်ရှင်အာနန္ဒာရှောက်ပါမြတ်စွာဘုရားလှုပ်ကြည့်ဆိုတော့ သူကပထမမလျှောက်ဘူးနောက်ကြတော့သူတောင်းဆိုချက်ကလေးတောင်းဆိုပြီးတော့လျှောက်တယ်ဆိုပါတော့အဲ့တော့အဲ့ဒီသူတောင်းဆိုချက်ထဲမှာဘာတစ်ခုပါတယ်လဲဆိုတော့မြတ်စွာဘုရားသူ့ကိုယ်ရာမှာဟောခဲ့တဲ့တရားမှန်သမျှကိုသူ့ကိုပြန်ပြန်ပြီးတော့ဟောပြရမယ်အဲအဲ့ဒီလို condition နဲ့သူကလက်ခံတယ်ဒီဒီယာတူးပဲပြောကြပါတယ်ဟုတ်လားဒီအလုတ်ကျွေးယာတူးကိုလက်ခံတဲ့ခါကျတော့တခြား condition ရှိသေးတယ်အဲ့ဒါတော့ထားပါတော့အဲ့ဒီထက်မှဒီ condition ကအရေးကြီးဆုံးပဲ ဟောတခြားဟာတွေကတော့မြတ်စွာဘုရားသူနဲ့အတူတူတခါနဲ့မှမထားဘူးမြတ်စွာဘုရားကသူ့ကိုသင်္ကန်းတွေပါရရင်မပေးဘူးစသည်ပေါ်လေဒါကတော့သူများတွေကဲ့ရမှာဆိုလို့ပါရှင်အနန္ဒာကသူမြတ်စွာဘုရားကြီးကသင်္ကန်းတွေရလို့ပြုစုတာပါဟုတ်လားဆွန်းနေရလို့ပြုစုတာပါလို့ပြောမှာဆိုလို့အဲ့ဒါတွေထားပါတော့အဲ့ဒါတော့အဲ့တော့ဒီဒီဒီအခွင့်အရေးတစ်ခုကတော့ဗာလဲဘုရားဟောတော်ဟောတော်သူ့ကိုယ်ရမှာဟောတဲ့တရားမှန်တယ်မြတ်သူ့ကိုပြန်ပြီးတော့ဟောပြရမယ်ဟောတခြားဟာတွေကတော့ အဝေးကယဟန်နေလာရင်သူကမြတ်စွာဘုရားရှိကိုပင့်သွားရင်မြတ်စွာဘုရားတွေ့ရမှာပေါ့လေအဲအဲ့ဒါမျိုးပေါ့လေဟာအဲ့ဒီလို तू ကဟိုမြတ်စွာဘုရားအဲ့လိုဆိုတော့သူ့ရှိမှာဟောတဲ့တရားလည်း तू သိတယ်ပေါ့ဟုတ်လားသူ့ကိုယ်ရမှာဟောတဲ့တရားတွေလည်းမြတ်စွာဘုရားသူ့ပြန်ပြန်ပြီးတော့ဟောပြတာအကုန်လုံးသိတော့မြတ်စွာဘုရားဟောတော်မူသည်မြတ်တရားတွေကို तू ကအကုန်သိတယ်ပြီးတော့ तू ကသိသိဉာဏ်ကောင်းတယ်လို့ပြောတယ်မှတ်ဉာဏ်သိကောင်းမှတ်ဉာဏ်သိကောင်းတယ်နော် ဒီအဲတချိန်မတ်တက်ရပ်ပြီးတော့ပဲဂါထာ250လောက်သူကအသာလေးဆောင်းနိုင်တယ်လို့ပြောတယ်အဲ့ဒီလိုပေါ့လေအဲသူကညံကောင်းတယ်အဲတမာတိကောင်းတယ်နော်အဲ့လိုဖြစ်တော့မြတ်စွာဘုရားဟောတဲ့တရားတွေကိုအားလုံးသူကမှတ်မိတယ်အဲမှတ်မိတဲ့အတွက်ကြောင့်မို့အခုပထမသင်္ကနာတင်ပွဲမှာသူ့ကိုတုတ်တန်နဲ့တပိဓမာကိုတာဝန်ပေးတယ်အဲတာဝန်ပေးလို့သူကလျှောက်တဲ့ခါမှာဧဝံမေတုတံဧဝံမေတုတံဆိုတာအများရန်ပါတယ် အေဝမေတုတံဆိုတာဗမာလိုပြန်လိုက်တော့ပါလေတပည့်တော်ဒီလိုကြားခဲ့ရပါတယ်ဒီလိုကြားလိုက်ရပါတယ်လို့ပြောတာဧကံသမယံဘဂဝါတာဝတိယံဝိဟရတိအခါတစ်ပါးမှာတဲ့နော်မြတ်စွာဘုရားဟာတာဝတိမြို့မှာနေတော်မူပါတယ်ဒီနေ့မှာအခါတစ်ပါးလို့သာဆိုလဲဘယ်နှစ်ဘယ်လဘယ်ရက်စသည်ဖြင့်မပါလာဘူး အဲ့တော့အထကထာဒီမှာကတော့ဘယ်လိုပြောလဲဆိုတော့ရှင်အာနန္ဒာကဒါတွေအကုန်သိပါတယ်တဲ့နော်သိပြီမလို့ဒါတွေအကုန်မပြောခဲ့ဘူးတဲ့အဲ့တော့အမှားအခက်မှာဆိုလို့လားမသိပါဘူးဒါမှမဟုတ်အဲ့တုန်းကဒါတေချာပြောခဲ့ရင်တို့အခုတိတ်ခံကြမယ်နော် chronologically လုပ်လို့ရတယ်အခုတော့အဲ့လိုမပါတော့လုပ်လို့မရအောင်အဲအခါတစ်ပါးဆိုတော့ तू ကတော့သိတယ်ပေါ့ဘယ်တော့မှဘယ်တော့မှဆိုတော့ဒါမှမဟုတ်ဒီမှာကျတော့အခါတစ်ပါးလို့ပြောတော့အဲ့နဲ့လုပ်မ ဘယ်နှခုနှစ်ကအမှန်တောင်မသိနိုင်ဘူးနော်တာဝတိမြို့မှာနေတော်မူတယ်တဲ့တာဝတိကိုရှင်းတော့တယ်ပြည်ပြည်နဲ့ပြောသုံးလို့ရှိတယ်တာဝတိပြည်မှာဒါမှလို့တကယ်ကန်ထရီကြီးမဟုတ်ဘူးအမှန်တော့မြို့ကိုပဲသူကပြည်ပြည်နဲ့ခေါ်နေတယ်အဲ့တော့တာဝတိမြို့ဆိုတာဒါဒါအခုအခုတော့အိန္ဒိယမှာပေါ့လေရှင်းတော့ရှိခဲ့တဲ့မြို့ကြီးပေါ့အဲ့ဒီမြို့ဘာကြောင့်တာဝတိလို့ခေါ်တယ်လဲဆိုတော့အထောက်အထားတွေကဖွင့်လာတယ် လူသုံးပစ္စည်းမှန်သမျှအကုန်လုံးရှိတယ်တဲ့အဲဒီမြို့မှာဒါကြောင့်မို့သူ့ကိုတာဝဋ္ထိလို့ခေါ်တယ်ကုံတယ်ကုံတယ်ချင်းချင်းတွေ့တဲ့ခါကျရင်မင်းတို့မြို့မှာဘာရှိလဲဟေ့လို့မင်းကအကုန်ရှိတယ်ဟေ့အဲလိုပြောတယ်အဲဒီအကုန်ရှိတယ်ဆိုတဲ့ဟာမှာမြတ်ဟိုပါဠိစကားနဲ့ပြောတော့တပ်ပံအဋ္ဌိလို့ဒီလိုပြောတာအဲဒီတပ်ပံအဋ္ဌိကနေပြီးတော့တာဝဋ္ထိလို့ဖြစ်လာတယ်လို့ဆိုတာအဲတော့ပါဠိစကားတော့မမှန်မိခြင်းနေပေါ့လေ တာဝတိမြို့ဆိုဘာကြောင့်တာဝတိလို့ခေါ်လဲလူလူလူသုံးအဆောင်မှန်တယ်များအကုန်ရှိလို့တာဝတိလို့ခေါ်တယ်အခုအခုနေမြတာဝတိလို့ဆိုရင်ဘယ်ဘယ်လိုနေရာဘယ်ဘယ်တိုင်းကြီးခေါ်ဖို့ကောင်းလဲနော်ဒီတိုင်းဒီတိုင်းကြီးခေါ်ဖို့မကောင်းလားနော်အဲလူသုံးပစ္စည်းကထောင်နဲ့တောင်းနဲ့ချိန်ပြီးတော့ရှိတယ်အာတို့ဒီရောက်စားတခါပြောက်ကလျှောက်တယ်ရှင်ဖျားတဲ့ရှင်ဖျားစိတ်ထဲမှာ ဒီပစ္စည်းလေးတစ်ခုတော့ရှိရင်ကောင်းမှာပဲလို့စိတ်ကူးကြည့်လိုက်တယ်ပြီးရင်ဆိုင်သွားကြည့်တယ်အဲ့အဲ့ပစ္စည်းကရှိပြီးသားဖြစ်နေပြီနော်ဒီပစ္စည်းလေးရှိရင်ကောင်းမှာပဲဒီပစ္စည်းမျိုးသူများတွေကထွင်ထားရင်ကောင်းမှာပဲလို့အဲ့လိုစိတ်ကူးပြီးသွားကြည့်ဆိုင်ရောက်သွားရင်အဲ့ဒါဟိုကအစင်းမရှိတယ်ဆိုတော့တဲမှန်တယ်အဲ့ဒါဘာလို့ဒီနိုင်ငံလူတွေကစီးပွားရေးကအလွန်မျက်စိပွင့်နေပဲဆိုတော့ထိုင်ကြံနေတာထွင်ရင်ဘာလေးဘယ်ဟာလေးထွင်ရရင်ကောင်းမယ်ဟိုဟာလေးထွင်ရရင်ကောင်းမယ်လူသုံးပစ္စည်းအလွန်ပေါများတယ်ဒါကြောင့်တာဝတိဆိုပြီးဆိုအမေရိကခေါ်ကောင်းတယ်နော် တာဝတိယံဝိဟရတိတာဝတိမြို့မှာနေတယ်ဆိုတာတာဝတိမြို့ထဲမှာနေတာမဟုတ်မှန်ကတော့တာဝတိမြို့အနီးအနားမှာတာဝတိမြို့အပြင်ဘက်အနီးအနားမှာနေတာကိုဆိုလိုတာရှေးတုန်းကကျောင်းတွေဆောက်တဲ့ခါကျမြို့ထဲမှာတိတ်မဆောက်ဘူးမြို့ပြင်မှာဆောက်တယ်ဟမ်အဲမြို့ပြင်မှာဆောက်တော့မြို့နယ်မှာလှမ်းမကန်ဆုံးခံသွားလို့အဆင်ပြေတဲ့ distance ပေါ့အဲတိတ်ဝေးရင်လည်းဆုံးခံသွားဖို့ခက်တယ်အဲတိတ်ကတ်နေကြတော့လည်းမြို့တန်ခြူတယ်ဆိုတော့မြို့နယ်မနီးမဝေး ဆုံးခံလဲသွားလို့ပြန်လို့လွယ်ရမယ်အဲစိတ်လဲစိတ်ငြိမ်ရမယ်လူလဲမရှုပ်ရဘူးဆိုတဲ့နေရာမျိုးမှာမှဘုန်းကြီးကြောင်းဘုန်းကြီးကြောင်းတင်ရတယ်နော်အခုဒီမှာတော့ဘယ်လိုမျိုးလဲမျိုးလဲလိုက်ဘုန်းကြီးကြောင်းတင်ထားမျိုးပြင်တဲ့ရှားတဲ့ဆိုလဲခုအဲ့ဒါဒီအဲ့ဒါဒီတဲ့ငါငါဘလောက်ပေးနိုင်မလဲဆိုတော့ကြည့်ပြီးတော့ရှားရှားရှေးရမြေလည်းပေါ်တာဟုတ်လားမြေပေါ်တဲ့စားက ဟိုဈေးလည်းပေါ်တယ်ဟုတ်လားညီခွက်လည်းပေါ်တယ်ဟိုတွေ့မခဲရဘူးဆိုတော့ဒါကိုကြိုက်ရွေးလို့ရတာပေါ့အခုကမှအဲ့လိုကတော့မရွေးနိုင်ကြဘူးတာဝတိမြို့အနီးမှာနေတယ်တဲ့နော်တာဝတိယံဝိဟရတိဇေတဝနေအနာထပိန္တိကတအာရမေဇေတဝနေဆိုတော့ဒါဇေတဝန်ကျောင်းပေါ့ဇေတဝနာကိုဗမာဇေတဝန်လို့ခေါ်လိုက်ဇေတဝန်ကျောင်းဇေတဝန်ကျောင်းတော်မှာနေတယ် အဲ့ဒီဇေတဝန်အကြောင်းတော်ကခုနပြောတဲ့အတိုင်းတာဝတိမြို့ထဲမှာမဟုတ်ဘူးတာဝတိမြို့ပြင်အနီးပါမှာမြို့အနီးနားမှာရှိတယ်အဲ့ဒီဇေတဝန်အကြောင်းတော်ကဘ누구လှူတာတော့နဲ့ဆိုအနာထပိန္ဒိကတအာရမေအနာတပိန်တသေးကြီးရဲ့မွေလျော်ရာနေရာပေါ့အာရာမဆိုတာအခုအခုခေတ်ပြောမယ်ဆိုပတ်ဆိုတဲ့အသေးတယ်မျိုးပေါ့တပင်းတွေဘာတွေရှိတယ်လူတွေတော့ပြီးတော့အပန်းဖြေတဲ့နေရာမျိုးကိုအာရာမလို့ခေါ်တယ် နောက်ကြတော့အာရာမဘုန်းကြီးကျောင်းကိုလည်းအာရာမလို့ခေါ်တော့တယ်ဘာမို့ဟိုဘာသာရေးနဲ့ပတ်သက်ပြီးတော့မွေလျော်ရာနေရာပေါ့လေလူတွေပြောသူတို့ပြောတာတော့မဟုတ်ဘူးဒါမှမဟုတ်မှစိတ်ငြိမ်နေဆိုတော့ဘာသာရေးနဲ့ပတ်သက်ပြီးတော့မွေလျော်ရာကောင်းတဲ့နေရာဆိုပြီးတော့အာရာမဒါကြောင့်မို့ဟိုအခုခေတ်ကျတော့ဘုန်းကြီးကျောင်းမှရင်အာရာမလို့သုံးလို့ရတယ်ရှိရတော့အာရာမဆိုရင်ဘုန်းကြီးကျောင်းလည်းဘုန်းကြီးကျောင်းကိုလည်းအာရာမလို့ခေါ်တာပဲ ဥယျာဉ်တို့ခြံတို့ခုနလို golden gate လိုဟာမျိုးပေါ့ဟုတ်လား park လိုဟာမျိုးလဲအာရာမလို့ခေါ်တာအဲ့ဒီမှာဇေတဝနနော်ဇေတဝန်းရဲ့ပြီးတော့အနာထတိန္ဒိကအနာတပိန်တထေးရဲ့နေရာပေါ့လေဆိုတော့ပထမဇေတဝနမှာဇေတကိုမှတ်တာဇေတမင်းသားပထမဆုံးဒီနေရာကဇေတမင်းသားပိုင်တယ်ဒီဒီခြံကဟုတ်လား ဇိတမင်းသားပိုင်တော့ကိုသူကအနာတပင်းသားသွားဝယ်တယ်သွားဝယ်တဲ့ခါကျတော့ဇိတမင်းသားကဘယ်လိုပြောလဲဆိုတော့မင်းရွှေပြားတွေခင်းဝယ်တော့မှငါမရောဘူးกว่าလို့အဲ့လိုပြောလိုက်တယ်အဲ့ဒါကိုအနာတပင်ပစ္စည်းရလဲဒါဟာမင်းရွှေပြားတွေခင်းခင်းပြီးတော့ဝယ်ရင်ရောင်းမယ်ဆိုတဲ့အဓိပ္ပာယ်ပဲပေါ့ငါဝယ်မယ်ဒါဝယ်လည်းမရောဘူးဆိုတော့အဲ့ဒီမှာရောင်းမယ်ဝယ်မယ်နဲ့ဆိုပြီးတော့တရားသူကြီးတွေရှိရောက်ရောတရားသူကြီးတွေရှိရောက်တဲ့တရားသူကြီးတွေကဆုံးပြလိုက်တယ်အေးမင်းက ဒါဒါဒါခင်းပေးတော့မှမရောက်ဘူးပေါ့လေဆိုတော့ဆိုလိုပြောတယ်အဲ့တော့မင်းဒါဒါခင်းပေးရင်ရောက်မယ်ဆိုတဲ့အိပဲရှိတယ်ပေါ့ဒါမင်းရောက်ရမယ်ဆိုတော့သူရောက်လိုက်ရတယ်ရောက်တဲ့ခါကျတော့အဲ့ဒီမြေအဲ့ဒီမြေမှာခါတဲ့ဘာခွန်မလဲရှေးပြားတွေနော်ရှေးပြားတွေခင်းပြီးတော့ဝယ်တာပဲဘာဖို့တံတာကြည့်မဟုတ်ဘူးခင်းဆိုတော့ကွိုင်းနေရှိတော့မလားကွိုင်းနေချပြီးတော့အဲ့ဒီအဲ့ဒီမြေကြီးစီအောင်ကွိုင်းချပြီးတော့အဲ့ဒီကွိုင်းနေပေးလိုက်တာပေါ့ အဲ့ဒါဘလောက်ဘလောက်တန်လဲဆို18ကလေးအဲ့ဒီအဲ့ဒီအဲ့ဒီပတ်ကင်တင်18ကလေးကုန်ခံပြီးတော့ဝယ်လိုက်ဝယ်ပြီးတော့နောက်ကြောင်းဆောက်တော့ကြောင်းဆောက်တာလည်း18ကလေးကုန်တယ်18ကလေးတန်တဲ့ကြောင်းကြီးဆောက်တယ်စေတဝန်ကြောင်းတော်ကြီးပြီးတော့အဲ့ဒီကြောင်းပူဇော်ပွဲလုပ်တော့18ကလေးတခါကုန်တယ်ဆိုအလုံးဘယ်နှကလေးရှိလဲ18 3ဟမ် ကယ်ကူလေတာကန်ရအောင်မလား54ပေါ့ဟမ်အဲ54ကတိကုန်တယ်အားလုံးပေါင်းသွားတယ်မြေက78ကတိတန်တယ်ကျောင်းက78ကတိတန်တယ်ပွဲလုတာက78ကတိကုန်တယ်အဲ54ကတိကုန်ကြခံပြီးတော့ထောင်တီထောင်ထားတဲ့ကျောင်းတော်ကြီးတဲ့ဇေတဝန်ကျောင်းတော်ဒါကြောင့်မို့ဇေတဝန်ဒီအနာတပေတိကတာအာရမလို့နှစ်မျိုးလုံးပါလာတယ်ဇေတဝန်ဒီကဒါဇေတမင်းသားကပထမပထမပိုင်းရှင်နော် အာနာထပိဆိုတာကဒုတိယပိုင်းရှင်အဲ့တော့မြတ်စွာဘုရားကိုလှူပြီးတဲ့နောက်လည်းသူကအနာရပင်တတိယအကြောင်းလို့ဒီလိုပဲလူတွေကတွင်းတွင်းနေတယ်ပေါ့တွေ့တော့မင်းဘယ်ကြောင်းသွားမလို့လဲဆိုအနာရပင်တတိယအကြောင်းသွားမလို့နော်စေတဝန်အကြောင်းသွားမလို့လို့ပြောတယ်တန်ခတန်ခအကြောင်းမြတ်စွာဘုရားအကြောင်းလို့မပြောကြတော့ဘူးဟာဒါဒီလိုပဲပေါ့ဟိုရှေးကတင်ပြီးတဲ့နာမည်တန်လိုက်ခေါ်တာလေလည်းရှိအဲလောကမှာလည်းရှိတယ်အဲ့တော့အာနာထ ပိန္တိကာအနာတပိန်တတိဆိုတာကဘာကြောင့်သူ့ကိုအနာတပိန်လို့ခေါ်တယ်လဲတဲ့နော်သူ့ရဲ့ personal name ကသူ့ဓာတ်တာတဲ့အနာတပိန်မဟုတ်ဘူးသူ့ငယ်နာမည်လို့ပြောရင်လည်းပြော personal name ဒါမှမဟုတ်ဒီနာမည်မတွင်တော့ဘဲနဲ့သူ့ကိုအနာတပိန်လို့ပဲခေါ်ကြတယ်အဲ့အနာတပိန်ဆိုတာပါဠိစကားအနာထပိန္တိကဆိုတဲ့စကားလာတယ်အနာထဆိုတာကိုယ်ွယ်အားထားရမရှိတဲ့လူတွေကိုအနာထလို့ခေါ်တယ်အခုအခုခေတ် homeless လို့ဟာမျိုးတွေပေါ့အနာထ ပိန်တိကမှာပိန်ကဆိုတာကထမင်းဆိုတဲ့အဓိပ္ပာယ်ရှိတယ်အစားအစာဣကအဲ့မှာပိန်တိကပိန်ကပြောလိုက်ဣကလေးကြံဟုတ်လားအဲ့ဒီဣကဆိုတာလေကပေးတတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ဒီကိုယ်ပွင့်အားထားရမရှိတဲ့လူတွေကိုဒီအစားအစာပေးတတ်တဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလို့ဘာကောမလဲအလွန်တရားတရားကောင်းတဲ့ နော်ကနုကရုဏာတရားကြီးမဲ့ပြီးတော့ဒလာတရားကောက်နဲ့အလှရှင်ကြီးပေါ့ဒါကြောင့်မို့သူ့ကို အနာထပိန္ဒိကာလို့ဒီလိုခေါ်တာအဲသူ့ဂုံကိုပဲဂုံတင်ပြီးတော့ခုခေတ်မှာလည်းပဲဖရာလှူတယ်လူဖရာတကာအကြောင်းလှူတယ်လူအကြောင်းတကာခေါ်တာမျိုးလို့ပေါ့လေအဲ့ဒီမှာဟိုမှာလည်းသမင်းတကာဆိုအတိတ်ပဲပေါ့ခေါ်အဲ့တော့အဲ့ဒီဟာပဲတွင်ပြီးတော့အနာတပိန်ဆိုတဲ့နာမည်ပဲသူတွင်ပြီးတော့သူတတ္တဆိုတဲ့နာမည်က ပျောက်သွားတာပေါ့လူတွေကမတုံးတော့ဘူးဖြစ်တာပေါ့အဲ့ဒီတတိယမြတ်စွာဘုရားကိုလည်းသူကတိတ်ကြီးညိုတယ်မြတ်စွာဘုရားဇေတဝန်မှာရှိရင်သူကနေ့တိုင်းသွားတယ်သွားပြီးရင်သူကညနေပိုင်းသွားရင်သူကစားချတော့တယ်လေယူသွားနေတာလေကိုရင်နေကိုရင်နေတော့ပေါ့လေချော်ရည်တို့ဘာတို့ညာတို့လေးတွေလည်းယူသွားမနဲ့သွားလဲဆွနေပါလေယူသွားတယ်အဲ့ဒီလိုသွားတယ်အဲ့ဒါထားပါလားမြတ်စွာဘုရားကသူကတိတ်တိတ်ကြီးညိုတယ် အဲသူကမြတ်စွာဘုရားနဲ့ပထမတွေ့တဲ့အခါမှာပဲသောတာပန်ဖြစ်တာအဲ့ဒီအနာရမိပတိကြောင့်မှမြတ်စွာဘုရားနေတော်မူတယ်တဲ့နော်စေတဝနေဝိဟရတိအနာထပိဋိကတအာရမေအထကောအိညတရာဒေဝတာအဲ့ဒီနေတော်မူတဲ့အခါမှာအိညတရာဆိုတော့ဗမာစကားနဲ့တူတူပဲနော်ဗမာစကားအိညတရာဆိုတာဘာပြောတာအမှတ်မထင်ပုဂ္ဂိုလ်ပေါ့ဟုတ်လားတောင်းဘူးရမရမရရဝဲရမှတ်တာ ဟုတ်လားတောင်းဘူးတီးကြရကောက်တီးကြရေးရတယ်အခုဗမာနေဗမာပြည်မှာရေးနေကြတာဘယ်လိုရေးတော့တောင်းဘူးရရရရပြီးတော့ရေးကြတာအဲ့ဒါတက်တက်မှားတာအညတရနော်အညတရမဟုတ်ဘူးအညတရအညတရာဒီဝတာလို့ပြောလိုက်တဲ့ဖြင့်သူဟာဘယ်နှက်ဖဲလို့အတိအကျမရှိဘူးပေါ့ဣသဒိနတာပေါ့ဟောလူတယောက်ဆိုတာမျိုးလို့ပေါ့လူတယောက်ဆိုတာမောင်မောင်ဖြူပဲမောင်မဲပဲလို့မပြောဘူး လူတယောက်ဆိုတာမျိုးလိုပဲဒီမှာလည်းနတ်သားတယောက်ပေါ့အိညတရာဒေဝတာအဲ့ဒီအမှတ်မထင်တဲ့နတ်သားတယောက်ကိုခုနတရားမင်းကမြတ်စွာဘုရားရှိလွှတ်လိုက်တော့သူအခုလာတယ်နော်ဒါတော့ဘယ်အချိန်မှလာတယ်လဲတဲ့အိညတရာဒေဝတာအဘိက္ကန္တာယရတ္တိယအဘိက္ကန္တဝနာအဘိက္ကန္တာယရတ္တိယနော်အဘိက္ကန္တဆိုတာကလွန်သွားတယ်ရတ္တိဆိုတာကညင့်နော် ညင့်လွန်သွားပြီးတဲ့အခါမှာလာတယ်တဲ့ဆိုတော့ဘယ်ချိန်မှာလာတယ်လို့ထင်တာဟမ်မှန်တယ်နော်ညဆိုရင်လို့လေတညလုံးမယူတဲ့တဲ့ဒီမှာညအရှိပိုင်းသာယူတဲ့ညလွန်မှလာတယ်ဆိုတာညရှိပိုင်းလွန်သွားတဲ့ချိန်ဆိုတော့တကောင်တန်းကောင်ရံလို့ခေါ်တယ်တန်းကောင်ရံမှလာတယ်မြတ်စွာဘုရားနေတဲ့ schedule ရှိတယ်မြတ်မြတ်စွာဘုရားနေတဲ့ schedule မှာအဲ့ဒီတန်းကောင်ရံဟာနတ်တွေအတွက် အဲ့ဒီအချိန်မှာရဟန်းတွေလည်းအိတ်ကုန်ပြီပေါ့လူတွေလည်းမလာတော့ဘူးမလားအဲ့တော့ဒါငတ်တွေအတွက်ထားတာငတ်တွေလာခြင်းအဲ့ဒီအချိန်မှာလာတယ်ဒါကြောင့်မို့ဒီငတ်ဟာလည်းပဲတန်းကောင်ရမှာလာတယ်အဲ့တန်းကောင်ရကိုအဘိဓမ္တရရတ္တိရလို့ဆိုတယ်အဲမြင့်ကုံသွားတဲ့ခါမှာလာတယ်ညကုံသွားတဲ့ခါမှာလာတယ်ဆိုမှလို့တကယ်တညလုံးကုံသွားတဲ့ခါမှာလာတာမဟုတ်ဘူးနော်ညရဲ့ပထမပိုင်းကုံသွားတဲ့ခါမှာလာတာတန်းကောင်ရလို့ခေါ်တယ် around midnight ပေါ့ အဘိက္ခန္တဝန္နာဒီကြတော့အဘိက္ခန္တကလွန်တာကိုမဟောပြန်ဘူးနော်ဟိုနှစ်သက်ဖွယ်ဆိုတဲ့အတိပ္ပယ်ဟောတော့အဘိက္ခန္တဝန္နာဆိုအလွန်နှစ်သက်ဖွယ်သောအစင်းရှိသည်ဖြစ်၍သူကြည့်လို့သိကောင်းတယ်ပေါ့ဒီနာနတ်ဆိုတော့လှနေဆန်တာနော်ကေဝလကပ္ပံဇေတဝနံဩဘာတိတဝါအဲ့တော့ဇေတဝန်ကျောင်းတော်တစ်ခုလုံးကိုတဲ့သူ့အယောင်နဲ့ကိုယောင်နဲ့ထွန်းလင်းစီပြီးတော့လာတယ်မဟုတ်ဘူး နတ်နတ်ကလာအဲနတ်ကသူ့အယောင်နဲ့လာစာမဆိုရတော့သူ့အယောင်ကမြတ်စွာဘုရားနိနာရောက်တဲ့ခါကျတော့မတိုးနိုင်တော့ဘူးပေါ့ဟုတ်လားမြတ်စွာဘုရားကိုယ်အောင်ရှိတယ်ဒါမှမဟုတ်တခြားဇေတဝန်ကျောင်းတော်တစ်ခုလုံးကိုသူကတည်းက site မီးကြီးနဲ့ထိုးသလိုပေါ့လေအဲ့လိုထိန်လင်းအောင်လုပ်ပြီးတော့လာတယ်တဲ့အဲ့လိုလာပြီးတော့ကေဝလကပ္ပစေတဝနာဩဘာတတောယေနဘဂဝါတိနုပသင်္ကမိမြတ်စွာဘုရားရှိရာအရတ်တို့ချင်းကတ်တယ်မြတ်စွာဘုရားရှိရာအရတ်တို့သွားတယ်တဲ့ ဥပသင်္ကမိတ်တော်အဲ့လိုသွားပြီးတော့နောက်ပါတော့ပြီးတော့ဘဂဝန္တံပြီးွားတဲ့တော်ဟုတ်လားမြတ်စွာဘုရားကိုရှ िख ိုးတယ်မြတ်စွာဘုရားရှ िख ိုးပြီးတဲ့နောက်ဧကမန္တံအထာတိတင့်လျော်တဲ့နေရာမှာရက်နေတယ်နော်တင့်လျော်တဲ့နေရာတင့်တင့်လျောက်ပတ်သောနေရာလို့ရှင်းတော့တယ်အဲ့လိုသုံးတယ် အဲ့ဒီတင့်တင့်လျောက်ပတ်သောနေရာဆိုရမှာအဓိပ္ပာယ်ရှိတယ်အမှတ်မတင်နေရာကိုမဆိုလိုဘူးဒီနေရာမှာတင့်တင့်လျောက်ပတ်ဆိုတာဘယ်လိုနေရာကိုဆိုတယ်ဆိုတာအကျမ်းကမှာဆိုထားတာရှိတယ်ဒါတော့မြတ်စွာဘုရားကိုသွားပြီးချင်းကပ်တဲ့အခါမြတ်စွာဘုရားကိုဖူးဖို့သွားတဲ့အခါနော်ဆရာတော်ကြီးတွေဗာကြီးဗာကြီးတွေပေါ့လေအထံသွားတဲ့အခါဘယ်လိုနေရာမျိုးမှာနေရမယ်ဆိုလဲနေနည်းရှိဒါအခါခတ်သိမ်း လိုက်နာနိုင်မှာတော့မဟုတ်ဘူးလူတွေအများကြီးစုပြီးတရားဟောနေတဲ့အခါမျိုးမှာဒါဒါလိုက်မလိုက်နာနိုင်ဘူးသို့တော့ကိုတယောက်တည်းနှစ်ယောက်တည်းစသည်ဖြင့်သွားတဲ့အခါမျိုးမှာကျတော့လိုက်နာနိုင်တယ်အဲအဲ့လိုနေရာမျိုးကိုတင့်တင့်လျောက်ပတ်တော်နေရာလို့ခေါ်တယ်ဘယ်လိုဟာမျိုးလဲဆိုရင်တဲ့အာအဲ့ဒီရဲ့ကြောင်းမြန်ပေါ့လေဟုတ်လားမတင့်တင့်မလျောက်ပတ်တဲ့နေရာမျိုးကနီးလွတ်တဲ့နေရာတဲ့နော်ဖယားနာဘုန်းကြီးနာတိတ်နီးနီးလေးကပ်ပြီးတော့မစည်းကပ်နေဝေးလွတ်တဲ့နေရာတဲ့ တိတ်နီးနီးကတ်တော့လည်းပဲကြည့်ရပြီးတော့အပြောဆိုတာမလွယ်ဘူးပေါ့တိတ်ဝေးလွန်းတယ်လည်းပဲအောပြောနေရမယ်အဲ့တော့ဝေးလွန်းတဲ့နေရာအေးပေါ့မနီးလို့မဝေးလွန်းမှနေရမှာနော်ပြီးတော့ကိုကလေညာတာမနေရဘူးတဲ့နော်လေတိုက်ဘက်ကနေဘုန်းကြီးရှိဖယားရှိလေတော့မှဆိုတော့အဲ့လေညာကလည်းပဲမနေရဘူးတဲ့ပြီးတော့မြင့်တဲ့နေရာကလည်းပဲမနေရဘူးတဲ့ပြီးတော့ရှိတဲ့ကြီးလည်းမနေရဘူးတဲ့နော် စကားပြောလို့ကြည့်ရင်တဲကြီးကြည့်နေအောင်သူတော့နောက်လည်းမနေရဘူးတဲ့ဘယ်နှမျိုးရှိလို့အဲ့ဒီမနေရမနေရ6အေး6မျိုးဘာလို့ပြန်ပြောတာအဲပြီးတော့ပါလေးညာမှလည်းမနေရဘူးဟမ်အဲအမြင့်ပါဘယ်နှမျိုးတော့6မျိုးကောင်းပြီအဲ့ဒါမှတ်ထားကြပါ မနေရပဲနေရနော်အကိုကိုလူနဲ့နဲ့နဲ့စီးကရင်တော့အဲ့လိုနေရာမျိုးရွေးလို့ရတာပေါ့ဟုတ်လားလူအများကြီးနဲ့တရားဟောနေတဲ့ခါမျိုးပါမျိုးတော့ဘာရွေးလို့ရမလဲလားအေးဒါကြောင့်မို့သူတို့ကလည်းဒီလိုရှိတော့မှတော့ဒီလိုမနေတဲ့နေရာနေတဲ့နေရာဆိုပြီးတော့ရှိတော့အဲ့ဒါနေတဲ့နေရာတနေရာမှာသူကနေတော့ထိုင်လိုက်ရလားဟမ်ထိုင်လိုက်ရလားဘာမသိသေးဘူး ဧကမနအထာတိအထာတိဆိုရက်တယ်လို့ခေါ်တယ်နော်မထိုင်ဘူးတဲ့နက်ကခုခေတ်လူတွေကြောင်းလာတဲ့ခါကျတော့ဟာကိစ္စကြီးတဲ့ကိစ္စကြီးတဲ့သူကမြန်မြန်ပြန်ချင်းတော့မထိုင်ဘူးဟုတ်လားဟုတ်တယ်ဟုတ်လားအဲကြောင်းတဲ့ခြေတစ်ဖက်ထားပြီးတော့မြန်မြန်လှုပ်ရှင်လာလို့ပြန်သွားကြအောင်ဒီလိုပဲတဲ့နတ်တွေကလည်းမြန်မြန်ပြန်ချင်းတော့သူကမထိုင်နော်အဲဘာကြောင့်လဲဆိုတော့နတ်တွေဘုမှာလူပြည်ကလူနတ်နေတာသူကမကြိုက်ဘူးလေ တယူဇနာလောက်ကနေပြီးတော့လူနဲ့နေနန်းတယ်ဆိုတော့မတက်တာလို့လာရင်လည်းပဲမြက်မြက်ပြန်ကျင်နေတဲ့အမိုက်ပုံကြီးနာသွားကြည့်လာမှာလားကိုဟမ်ဒီဒီနိုင်ငံမှာတော့အမိုက်ပုံလည်းမရှိတော့ခက်တယ်ပြောရတာရန်ကုန်အမိုက်ပုံကြီးရှိပါလားအဲအဲ့လိုအဲ့ဒီအဲ့ဒီပေါ်သွားကျင်လားမတက်တာလို့သွားကြရင်လည်းနှခေါင်းလေးပြေးပြီးတော့မြက်မြက်ပြန်ကျင်တာပေါ့နော်ထို့တူပဲတဲ့ဒီနတ်တွေကလည်းလွိပြီလာတဲ့ခါကျတော့လူနတ်မခံကျင်ဘူးတဲ့မြက်မြက်ပြန်လာမြက်မြက်ပြန်တော့ထိုင်းနေကြားနေမှာဆိုတော့မထိုင်ဘူးတဲ့မတက်ရတယ်ဒါက ဒါက explanation တစ်မျိုးပေါ့လေနော်နောက်တစ်ခုကတော့ဘာလဲဆိုတော့ထိုင်နေဆိုတော့ကအပန်းပြေအောင်လုပ်တာတဲ့မောတော့ထိုင်နေပေါ့ပန်းတော့ထိုင်နတ်ဒီမှာမောတယ်ပန်းတယ်ဆိုတာဘယ်တော့မှမရှိဘူးအဲဒါကြောင့်နတ်ကမထိုင်ဘူးတဲ့နောက်တစ်ခုကတော့အခုကဖရာလည်းရှိတယ်ဖရာနာမှာဟိုယဟန်ကြီးလည်းရှိတော့သူတို့ကိုယူသေးသောအဆင့်လည်းပဲမထိုင်ဘူးတဲ့နော်မတ်တက်ရပ်ပြီးတာကထိုင်တာနဲ့ဆိုင်ပို့ပြီးအယုအသေးပြီးတာရောက်တယ်ပေါ့လေအဲအဲ့ဒါကြောင့်မို့လည်းပဲမထိုင်ဘူးတဲ့ အဲ့ဒီလိုနတ်ဟာဘုရားစီလာတဲ့ခါကျတော့မထိုင်မှုရက်နေတို့တို့ဗမာအယူထနဲ့တော့ဒီကောင်ရိုင်းနေပြောမှာဟဲ့မတ်တကြီးရက်တာအရှိအယူတာအဲရက်တာကပို့ပြီးတော့လေးစားတယ်နော်အဲအဲ့ဒါကြောင့်မို့ဧကမန္တံအထာတိဧကမန္တံထိတာခောတာဒီဟိုတာအဲ့ဒီလိုရက်ပြီးတဲ့ခါကျမှတဲ့မြတ်စွာဘုရားကိုဂါထာနဲ့ရှောက်တယ်ဘဟုဒီဝမနုဿာစာစသည်ဖြင့်ဂါထာနဲ့ရှောက်လိုက်တယ် နော်အေးဒါကြောင့်မို့ဒီနေ့ဒီနေ့ဒါနဲ့ပဲပြီးကြစို့တဲ့ဏိကန်းနဲ့ပဲပြီးသွားပါလေနော်အဲ့တော့နတ်ကလာပြီးတော့တန်းကောင်ရာမှာနတ်ကလာပြီးတော့မြတ်စွာဘုရားကိုဒီဂါထာလေးတစ်ပုဒ်နဲ့ရှောက်တယ်ဆိုတော့မင်္ဂလာတရားကိုဟောတော်မူပါဘုရားလို့ဒီလိုတောင်းပန်တာပေါ့လေအဲနောက်မြတ်စွာဘုရားလည်းမင်္ဂလာတရားကိုဟောပြလိုက်အဲ့ဒါနောက်တစ်ခါကျတော့မင်္ဂလာတုတ်ထဲတက်ရရောက်ရောပေါ့နော် ကံရောက်မင်္ဂလာကြပြားဆိုတာလေးတွေမရှိဘူးဟုတ်လားရှိလားဟမ်မရှိရင်တော့ယူသွားအဲ့ဒါတော့ဘာခေါ်လဲခလေးလေးတွေဆိုလို့ကောင်းတာနော်ဟမ်